ရေစကြည်လအနာဂတိကျမ်းအခန်းကြီး1အငယ်1မှ14တက်ကြီး30ပြည့်ရေခေါနိမင်းကြီးနန်းကြပစ္စမနှင့်စဒုထလ9ရက်နေ့၌ငါသည်တိမ့်သွာသောသူတို့တွင် ခေဘာမျက်နှာမှရှိနေစဉ်မိုးကောင်းခင်ပွင့်၍ဘုရားသခင်ဤဗျာဒိတ်ရှူပါယုံတို့ကိုမြင်ရ၏ထိုအခါခလဒဲပြည်ခေဘာမျက်နှာမှသာရဖျား၏ နှုတ်ကပတ်တော်သည်ယေပရောဟိတ်ဘူးစီသားရေစချေလအမိရှိသောငါစီတို့ရောက်၍သာဝရဖျား၏လက်တော်သည်ငါအပေါ်မှတင်လျက်ရှိ၏ငါကြည့်ရှု၍ပြင်းစွာသောလေကြီးစွာသောမိုးတိမ်ထွန်းလင်းသောမီးဆက်သည်မြောက်မျက်နာမှ ပေါ်လာ၏မီးဆက်ထဲကဟရှမေလရွှေရောင်ထွက်လေ၏ထိုမီးဆက်ထဲမှ တရဝါလေးပါးတို့သည် ထင်ရှားကြ၏ထိုတရဝါတို့၏အစင်းတရံဟုမူကားလူဤပုံတရံကိုဆောင်၍မျက်နာလေးခုစီအတောင်လေးခုစီရှိကြ၏ခြေတော့သည် ဖြောင့်သောခြေတော့ဖြစ်၏ခြေပွားသည်နွားတငယ်ဤခြေပွားကဲ့သို့ဖြစ်၍ဥတည်သောခြေဝါကဲ့သို့တောက်လေ၏ကိုလေးမျက်နာအတောင်အောက်၌လူလက်ရှိ၏ ထိုလေးပါးတို့သည်မျက်နာတို့နှင့်၎င်း၊အတောင်တို့နှင့်၎င်းပြည့်စုံကြ၏။အတောင်ချင်းတခုနှင့်တခုစပ်လျက်ရှိ၍၊ထိုသတ္တဝါတို့သွားသောအခါတပါးမျှမလည်ဘဲတည့်တည့်သွားတတ်ကြ၏။မျက်နှာအဆင်းသဏ္ဌာန်ဟူမူကား၊သတ္တဝါလေးပါးတို့သည်လက်ျာဘက်၌လူမျက်နှာ၊ခြင်္သေ့မျက်နှာနှင့်၎င်း၊လက်ဝဲဘက်၌နွားမျက်နှာ ရွှေလင်းတမျက်နှာနှင့်၎င်းပြည့်စုံကြ၏အတောင်များတို့သည် အထက်သို့ပြန့်၍အတောင်နှစ်ခုချင်းဆက်လျက်နှစ်ခုဖြင့်ကိုကိုဖုံးလျက်ရှိကြ၏ထိုသရဝါတို့သည်ဝိညာဉ်တော်တွားခွင့်ရှိသည့်အတိုင်းတွားကြ၏တွားသောအခါတပန်းမျှမလဲဘဲတဲ့တဲ့တွားတတ်ကြ၏ထိုသရဝါတို့၏အစင်းအယောင်ဒီကတောက်သောမိခဲအယောင် မီးခွဲအယောင်နှင့်တူ၏မီးသည်တောက်လျက်သရဝါတို့တွင် အနှံ့ပြားလှဲ့လေ၍မိတဲ့ကလျက်စစ်ပြက်လေ၏တရဝါတို့သည်လည်းလျက်စစ်နွယ်ကဲ့သို့အယောင်တောက်၍ပြေးလျက်ပြန်လာလျက်ရှိကြ၏အငယ်၅မှ25ထိုတရဝါတို့ကိုငါကြည့်ရှုစဉ်သူတို့အနားမှာလေးပိုင်းရှိသောယထာဘီတစ်ခုစီ ထင်ရှား၏။ထိုရထားဘီးတို့၏အဆင်းအရောင်သည်ကား၊ကျောက်မျက်ရွဲအဆင်းအရောင်နှင့်တူ၏။ထိုလေးခုတို့သည်အဆင်းအရောင်တညီတည်းရှိကြ၏။ပုံသဏ္ဌာန်မူကား၊ဘီးတခုအထဲ၌ဘီးတခုတပ်သကဲ့သို့ဖြစ်၏။သွားသောအခါဘီးလေးမျက်နှာတို့သည်တညီတည်းဖြစ်၍မလည်ဘဲသွားတတ်ကြ၏။ဘီးဝန်းတို့သည်လည်းမြင့်၍ကြောက်မက်ဘွယ်ဖြစ်ကြ၏ ထိုလေးပါးတို့သည်မျက်စိနှင့်ပြည့်ကြ၏။သတ္တဝါတို့သည်သွားသောအခါဘိတို့သည်လည်းထက်ကြပ်ပါကြ၏။သတ္တဝါတို့သည်မြေကြီးနှင့်ကွာ၍တက်သောအခါဘိတို့သည်လည်းတက်ကြ၏။ဝိညာဉ်တော်သွားခွင့်ရှိသည်အတိုင်းသူတို့သည်လည်းသွားကြ၏။ဘိတို့သည်လည်းသူတို့နှင့်ထက်ချပ်တက်၍လိုက်ကြ၏။သတ္တဝါတို့၏ဝိညာဉ်သည်ဘိတို့၌ရှိ၏ သူတို့တွားသောအခါဘီးတို့သည်တွားကြ၏သူတို့ရက်သောအခါဘီးတို့သည်ရက်ကြ၏သူတို့သည်မြေကြီးနှင့်ကွာ၍တက်သောအခါဘီးတို့သည်လည်းသူတို့နှင့်ထက်ချတက်၍လိုက်ကြ၏အကြောင်းမူကားတရဝါတို့၏ဝိညာဉ်သည်ဘီးတို့၌ရှိ၏ထိုတရဝါတို့၏ခေါင်းများအပေါ်မှာမိုးမြင့်တဲ့ချက်၏အစင်းရောင်သည်ရှိ၍ ကြောက်မဲ့ဖွယ်သောကြောက်တလင်းမျက်နှာချက်ကဲ့သို့ဖြစ်၏မိုးမျက်နှာချက်အောက်မှာသူတို့အတောင်များသည်တခုသို့တခုတဲ့တဲ့ဖြန့်လျက်ရှိ၏ပြင်ပ၌လည်းကိုကိုဖုံးเสียဖို့အတောင်နှစ်ခုစီရှိ၏သူတို့တွားသောအခါသမုတ်တရားရေတံကဲ့သို့၎င်းအနန္တတကုရှင်၏အတန်တော်ကဲ့သို့၎င်းအတောင်တို့မြည်သောအတန်ကိုငါကြား၏ စကားတန်သည်လည်းလူအလုံးရင်းဤစကားတန်ကဲ့သို့ဖြစ်၏ရက်သောအခါအတောင်တို့ကို ချလျက်နေကြ၏ရက်၍အတောင်တို့ကိုချသောအခါသူတို့ဤကောင်းများအပေါ်မှာမိုးမြင့်တဲ့ချက်သေးကစကားတန်သည်ထွက်၏အငယ်26မှ28သူတို့ဤကောင်းမြတ်အထက်မိုးမြင့်တဲ့ချက်အပေါ်၌လည်းနီလာကြောက်ခဲ့သို့အစင်းရောင်ရှိသော ရာဇပလင်တံပေါ်ဤပလင်တံအပေါ်၌လည်းလူပုံတံကဲ့သို့ပေါ်ဤပလင်အတွင်း၌၎င်းပတ်လည်၌၎င်းခါတံမှသည်အထက်ပိုင်း၌ဟာရှမေလရွှေအယောင်နှင့်မိအယောင်ကဲ့သို့ထင်ရှား၏အောက်ပိုင်း၌မိအယောင်ကဲ့သို့ထင်ရှား၍ပတ်လည်၌ထွန်းတောက်လေ၏ထိုသို့ထွန်းတောက်သောအယောင်သည်မိုးရွာသောနေ့တွင်မိုးတိမ်၌ပေါ်သော တက်တန်ဤအယောင်ကဲ့သို့ဖြစ်၏ဤ၍ကထာဝရဘုရားဤဘုံတော်တရံအစင်းအယောင်ဖြစ်သည်